ရောက်ပါစေခြင်းကျိုးမှာပထမဒုတိယတတိယတစ်ချိန်နှစ်ချိန်သုံးချိန်ညအောင်တရားယနာတရားယနာသံဃာယနာယနာမြတ်သုံးပါးတို့ကိုယူသည်အလေးမြတ်လက်ဆောင်မိုး၍ရှိခိုးပူဇော်ပူမျော်မှန်လျှော့ ရောပါ၏ရှင်ဖျားဣဒံခောတရဏံခေမဣဒံတရဏမုဒ္ဓမံဣဒံတရဏမဂမပပဒုက္ခပမုဇန္တိခောစင်စေဧကမံအဖြင့်ဣဒံဘယတရားသံဃာယရဏမြတ်သုံးပါးဆရာသမားတို့ဟာ သာရဏံကိုကွယ်တိမစိကံလယခြင်းတိခေမံဘေးရန်ကင်းရအမှန်စင်စေဧကံဖြစ်ပါပေ၏ဧတံဘယံတရားသံဃာယရဏမြတ်သုံးပါးဆရာသမားတို့ဟာသာရဏံကိုကွယ်တိမစိကံလယခြင်းတိဩဂမံလူထေနာယွာဖြာဖြာတို့ထင်အလွန်မင်းကောင်းမြတ်တင်တယ်ခြင်းလည်းဖြစ်ပါပေ၏ ဧတံတုဗျာတရားသံဃာယတနာမြတ်သုံးပါးဆရာသမားတို့အားသရဏံကိုယ်ွယ်တိမစိကာယခြင်းကိုအာကမအကြောင်းပြု၍သဗ္ဗဒုက္ခလုံးစုံသောဝိသင်းရဲ့ဒုက္ခပေါင်းတို့မှဗာမောဇတိလောကင်းနိုင်ကြလေကုန်ဤဟူ၍ချမ်းမြတ်ဒေသနာလာရှိသည်နှင့်အညီလောကမှာမြတ်ဆုံးဖြစ်တော်မူကြကုန်သော ဘုရားတရားသံဃာယရဏမြတ်သုံးပါးဆရာသမားတို့ဟာတတ္တာကြီးညိုယုတိမြတ်နုလက်ဆုံးမူကရှင်ကိုပူဇော်ဖူးမြော်မှန်လျှော့ကြရသောကောင်းမှုကုသိုလ်ကစေတနာတို့ကြောင့်အလိုရှိအားတောင်းတနှစ်တဲ့အမြတ်တို့အပန်းစင်အပ်သောစုထုစုမြတ်ပေါင်းတို့နှင့်တကွအဘူးအလွန်ပေါ်လာတဲ့ဤလောကကြီးအတွင်းဝယ် တရားစွမ်းအားတရားအသည့်တရားတတိတို့ဖြင့်တဝါလုံးဤချမ်းစွာနေတိုင်းနိုင်ကြကုန်သည်ဖြစ်၍စောင့်ထိန်သီလဒါနစာကီပါရမီကုသိုလ်မညိုညင်မဲ့ဝိဘဝတူတူဖြင့်မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုလွယ်နိုင်ကြသည်ဖြစ်စေဒီကနေ့သာသနာတော်နေ့2569ခုနှစ် ဟောစာတက္ကရာ1385ခုနှစ်ဝါကောင်လာပြီကျော်3ရက်နေ့ခရစ်နှစ်2023ခုနှစ်စက်တင်ဘာလ3ရက်နေ့ညနေ6နာရီချိန်တွင်ကုသလကာရီယဓမ္မရိတာတွင်တရားအထုတ်နေကြသောယောဂီသူတို့စင်များအတွက်အလုတ်ပေးတရားကိုထပ်ပြီးတော့ဟောပါ အလုံးလုံးနေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အလုပ်ပြီးတရားဟာအရေးကြီးပါတယ်ဟုတ်တယ်မလားအလုပ်ပြီးတရားလို့ဆိုတဲ့အခါကျတော့အလုပ်ပြီးတရားလဲပြောရင်ပေါ့လေမေးစရာရှိတာလဲမေးရင်ဆိုရင်တော့ပိုကောင်းတယ်ပေါ့အားလုံးရဲ့အမြင်ကို ရှင်းလင်းပေးတာဖြစ်အောင်နော်အရင်ဆုံးနားလည်ရမှာက ဝိပဿနာအားထုတ်ခြင်းဝိပဿနာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုဥစွာနားလည်ဖို့လိုတယ်ဝိဆိုတာအထူးအားဖြင့်ပဿနာရှုရှုရမြင်တယ်ရှုတာဟာမြင်အောင်ကြည့်တာကိုပြောတာသိအောင်လုပ်ခြင်းကိုဆိုတယ်ပဿနာရှုကြည့်ခြင်းရှုခြင်းမြင်ခြင်းကြည့်ခြင်းပေါ့လေ အဲ့မျက်လုံးကြီးနဲ့ကြည့်တယ်လို့ဆိုလိုတာမဟုတ်ဘူးနော်ပတနာဆိုတာရှုတယ်ဆိုတာဉာဏ်ဖြင့်ရှုတာပတိနဲ့ရှုတာဒီလိုဆိုလိုပါတယ်မျက်လုံးကြီးနဲ့ကြည့်တာမြင်တာကိုဆိုလိုတာမဟုတ်ဘူးဝိဆိုတဲ့အဓိပ္ပာယ်ကဘာတော့အထူးအားဖြင့်ပတနာရှုတာအထူးရှုတာဝိပဿနာဒီလိုဆိုလိုတယ် အထူးရှုတာဝိပဿနာလို့ဆိုလိုက်တဲ့အခါကျတော့ထူးထူးခြားခြားတွေ့မြင်သိရှိတာကိုဝိပဿနာလို့ဆိုလိုတာမဟုတ်ဘူးထူးတာကဘယ်သူတွေနဲ့ထူးတာလို့တာမန်ပုဂ္ဂိုလ်တွေရဲ့မြင်ပုံတွေ့ပုံစဉ်းစားပုံဆင်ញင်ပုံနဲ့မတူဘူးထူးထူးခြားခြားသိမြင်တယ်တနည်းအားဖြင့်အမှန်အတိုင်းသိခြင်းကိုဝိပဿနာလို့ခေါ်တာပဲအမှန်အတိုင်း သိအောင်ရှုမြင်နိုင်တဲ့စွမ်းအားတတ္တိကိုဘာလို့ခေါ်လဲဝိပဿနာလို့ခေါ်တယ်အမှန်တိုင်းသိအောင်ရှုမြင်နိုင်သောစွမ်းအားတတ္တိကိုဘာလို့ခေါ်ပါလို့ဝိပဿနာလို့ခေါ်ပါတယ်နော်အဲ့ဒါဆိုရင်တို့ကဝိပဿနာရှုတယ်ဆိုတာရည်ရွယ်ချက်ဒီဘယ်ကိုဥတည်ရမလဲအမှန်အတိုင်း သိမှုကိုဥတည်ရမယ်ဘယ်ဥတည်ရမှာတော့မှန်တိုင်းသိမှုကိုဥတည်ရမယ်တနည်းအားဖြင့်သစ္စာကိုဥတည်ရမယ်လို့ဆိုလိုတယ်ဘာဥတည်ချက်ထားမလဲသစ္စာသစ္စာတရားကိုဥတည်ချက်ထားရမယ်ထိုသစ္စာတရားသည်ဘယ်တွေကသစ္စာတရားလဲဆိုတော့ အရှိတရားတွေကသစ္စာတရားကိုဆိုလိုတယ်။ဘာတရားလဲ။အရှိတရားကိုပရမတ္ထလို့ခေါ်တယ်။နော်။အရှိတရားကိုဘာလို့ခေါ်တော့ပရမတ္ထပါ။အမှန်တရားကိုဘာလို့ခေါ်တော့သစ္စာပါ။ပရမတ္ထသစ္စာမရှိတဲ့တဲမှာအမှန်တရားဆိုတာရှာလို့မရဘူး ရှိတဲ့အထဲမှာမှအမှန်တရားကိုပါလုပ်နိုင်တယ်ရှာဖွေနိုင်တယ်နော်ဆိုကိုလုံးနေတဲ့အလုပ်ရဲ့သဘောအဓိပ္ပာယ်ကို နားလည်ဖို့လိုလားမလို့တရားအထုတ်တယ်ဆိုတာမျိုးမျိုးရှိတယ်လေသမထလို့သမထအထုတ်တာလည်းရှိတယ်ဝိပဿနာအထုတ်တာရှိတယ်ဆိုတော့ကိုကဝိပဿနာအထုတ်တာဖြစ်တဲ့အတွက်ဝိပဿနာရဲ့သဘောအဓိပ္ပာယ်ကို သေချာနားလည်ဖို့လိုလားမလိုဘူးလားအဲ့လိုမျိုးနားမလည်ဘူးဆိုရင်ဘာဖြစ်တတ်လဲဆိုတရားထိုင်နေထိုင်ရင်းနဲ့စိတ်ကလေးကငြိမ်လာပြီအေးလာပြီနေလို့ကောင်းလာပြီဒါကိုတရားလို့ထင်တတ်တာပေါ့သမထမှန်ဝိပဿနာမှန်သိပြီးတော့မသိကြဘူးအများအားဖြင့်သမထနဲ့ကျင့်နေကြတာများတယ်တနည်းအားဖြင့်ဝိပဿနာအထိ မရောက်တာလည်းပဲများတယ်ပေါ့နော်ကိုကတကယ်အားထုတ်နေတယ်ဝိပဿနာအားထုတ်နေပြီမလို့သမထဖြစ်နေတဲ့လူတွေလည်းပဲအများကြီးရှိဘာဖြစ်လို့လဲဆိုရင်တမာတိရဲ့စွမ်းအားကလူကိုအေးချမ်းစေတယ်လေနော်လူအေးချမ်းစေတယ်စိတ်ကိုအေးချမ်းစေတယ်ဆိုတော့ဒီတမာတိလေးနဲ့နေရတာကိုပဲစိတ်ကကျေနပ်နေတာ အဲ့တော့အဲ့ဒီအဲ့ဒီကနေပြီးတော့ကြိုပြီးတော့လူတွေကမသွားကြင်ကြဒီတမာတိလေးမှာပဲစိတ်ကိုထားပြီးတော့ဒီတမာတိဖြစ်လာတဲ့အနည်းငယ်သောတမာတိများနဲ့စိတ်ကကျဉ်းနှံ့နေတာတမာတိကိုတကယ်ကိုကြီးကြီးမားမားတည်ထောင်နိုင်ဖို့ဆိုတာကတော့ပံမှန်လုံးကဝရိယမျိုးနဲ့မရနိုင်ဘူးเนาะ အဲ့တော့အခုဘုန်းကြီးတို့အာထုတ်တာဒီသမထလားဝိပဿနာလားဝိပဿနာပါဝိပဿနာဖြစ်ပါတယ်။ဘာလဲလဲဝိပဿနာဝိပဿနာရဲ့အတိတ်တွေကဘာလဲတော့အထူးရှုတာဝိပဿနာအထူးဆိုတာဘာကိုပြောတာပါတော့အမှန်တိုင်းသိမြင်ခြင်းကိုပြောတာတာမန်ပုဂ္ဂိုလ်ကလူလို့သိတယ်နော်ယောက်ျားလို့သိတယ်မိန်းမလို့သိတယ် ငါလူသိတယ်ဒါတမန်ပုဂ္ဂိုလ်တွေရက်သေးရွာတွေကအကုန်အဲ့လိုပဲသိတာလေဟုတ်တယ်မဟုတ်လားတရားအားထုတ်နေတဲ့ယောဂီများလည်းဒီတိုင်းသိတာပဲကိုကိုကိုလူလို့မထင်ဘူးလားလူလို့ပဲထင်နေတာပဲနော်ကိုကိုကိုဘာလို့ထင်တော့လူလို့ထင်နေတာပဲလူမဟုတ်ဘူးဆိုတဲ့အတိဒီသာလင်လူရင်းဖြစ်တယ်ဝိပဿနာမှာလေပါတယ်နော် လူမဟုတ်ဘူးဟူသောအတိဒီသာလင်လိုရင်ဖြစ်ပါလေဒါပကုတ်ကူဆရာတော်ပြိုင်မိနေစကားနော်ဘာလဲတော့လူမဟုတ်ဘူးဟူသောအတိဒီသာလင်လိုရင်ဖြစ်တယ်လူလူပဲလို့ပုဂ္ဂိုလ်ပဲတ attva ပဲလို့မြင်နေတယ်ဆိုရင်အမှန်တိုင်းသိတဲ့အတိမဟုတ်ဘူးဒီအတိကဘာဖြစ်နေလဲလွဲနေတယ် မှားနေတယ်သဘောပေါက်လားအမှန်တိုင်းသိတယ်ဆိုတာဘယ်လိုပါတော့အမှန်တိုင်းသိတယ်ဆိုတာလူလို့သိတာမဟုတ်ဘူးယုံနံလို့အမှန်တိုင်းသိသွားတာပုဂ္ဂိုလ်လို့သိတာမဟုတ်ဘူးယုံနံလို့အမှန်တိုင်းသိသွားတာဓမ္မကိုသိရင်ချင်းဘာကိုသိတာတော့ ဘုန်းကြီးတို့ဝိပဿနာရှုမဲ့ပုဂ္ဂိုလ်များသည်ဓမ္မကိုသိတဲ့ပုဂ္ဂိုလ်ဓမ္မကိုသဘောပေါက်ထားရမယ်ဒီဓမ္မရဲ့သဘာဝဓမ္မဆိုတာသဘာဝကိုပြောတာသဘာဝကိုရှုရမယ်နေတ္တကနေစီဝသဘာဝเนาะကိုရှုတဲ့ရှုဘက်ကလည်းဘာပဲလဲ တဘာဝဆိုတာပြုပြင်ခြင်းမရှိဘူးပြောင်းလဲခြင်းမရှိဘူးပင်ကိုအရှိတဘာဝအရှိအတိုင်းကိုဘာလို့ခေါ်လဲတဘာဝလို့ခေါ်တယ်ဟုတ်တယ်မလားပြုပြင်ထားတာလည်းမဟုတ်ဘူးပြောင်းလဲထားတာဘာမှမရှိဘူးလှုပ်ယူထားတာလည်းဘာမှမရှိဘူးဒါကြောင့်တရားအထုတ်တဲ့အခါမှာနှစ်ခုကိုရှောင်ကျင်ရမယ်ဘာနဲ့ပါလဲချုပ်တီးပြီးတော့ရှုမှတ်တာ အတင်းလှုပ်ယူပြီးတော့ရှုမှတ်တာဒါပါကိုဆန့်ကျင်သွားလို့လေသဘာဝကိုဆန့်ကျင်သွားတဲ့အတွက်ချုပ်တီးပြီးတော့မှမြင်အောင်တွေ့အောင် လုပ်တာဟာသဘာဝကို သိတာမဟုတ်ဘဲနဲ့ကိုယ့်ရဲ့ဖန်တီးမှုတစ်ခုပဲဟုတ်တယ်ပါလားနော်အတင်းလှုပ်ယူလိုက်တယ်ဆိုရင်လည်းပဲကိုယ်ကသဘာဝကိုသိမြင်ခြင်းမဟုတ်ဘူးကိုလှုပ်ယူထားတဲ့အရာသာဖြစ်တယ် အဘာဝနဲ့ဆန့်ကျင်သွားတယ်ဆိုတဲ့အခါကျတော့လုံးယူထားတဲ့အရာမှာအမှန်တရားဆိုတာရှိနိုင်ပါ့မလားမရှိနိုင်ဘူးအဲ့ဒီအချိန်နားလေလားနားလေတယ်နော်အဲ့တော့သဘာဝဆိုတာဘာကိုပြောတာလဲတရားရှိမှတ်တဲ့ပုဂ္ဂိုလ်ကြီးနေတ္တတာတတ္တဝါလည်းမဟုတ်ဘူးနေစီဝါအသက်ရှင် နေတော့အတ္တကောင်ဝိညာဉ်ကောင်လိပြကောင်လေးလည်း ပါလေလေလူလည်းမဟုတ်ဘူးနေတ္တဆိုတတ္တဝါမဟုတ်ဘူးပုဂ္ဂိုလ်မဟုတ်ဘူးနော်ယောက်ျားမဟုတ်ဘူးမိန်းမမဟုတ်ဘူးဒီအတိရဖို့လွယ်ပါ့မလားကဲစဉ်းစားရမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကဒီလိုငုတ်တုတ်ကြီးထိုင်နေတဲ့လူတယောက်ကိုလူမဟုတ်ဘူးလို့သိနိုင်ဖို့ဆိုတာကလွယ်ပါ့မလားမလွယ်ဘူး တာမန်ဒီအစီရဖို့မလွယ်ဘူးလေကိုကိုကိုလူလူပဲထင်နေတာပဲတရားတွေဘလောက်ပဲအားထုတ်အားထုတ်ဝိပဿနာဉာဏ်မရင်တန်သေးဘူးဆိုရင်ငါဟာလူပဲလူကြီးထိုင်နေတာပဲဟုတ်တယ်မလားဒါကြောင့်မို့လူခုမယူနာရုပ်ရှင်ထိုသူအရိယာဖြစ်လက်တန်လူလို့မယူပါဘူးရှုတဲ့အခါမှာဘာလို့ယူရမလဲ နာယုတ်လို့ယူရအောင်ရှုနေတဲ့ရှုွက်ကလည်းနာယုတ်ပဲအရှုဉာဏ်ကလည်းနာပဲဟုတ်တယ်မလားအဲ့တော့စဉ်းစားကြည့်ပေါ့ရှုတဲ့ဘက်ကိုပဲကြည်ကြည်ရှုခံရတဲ့ဘက်ကိုပဲကြည်ကြည်အလုံးဟာဘာနဲ့ဘာပဲရှိနာနဲ့ယုတ်ပဲတကယ်လို့နာယုတ်ကိုကိုကကိုဉာဏ်က မသိသေးဘူးမတွေ့သေးဘူးမမြင်သေးဘူးဆိုရင်ပြဿနာမရှိပါဘူးဒါကဘေးရာမဆိုအရင်ဆုံးနားလေထားမှဒီသဘောတဘာဝတွေသဘောပေါက်ပြီးတော့လုံမှ အလုတ်ကပို့ပြီးတော့မှထိရောက်တယ်ရန်ကမန်းကလုံနေမဲ့အစားတည်တည်ချာချာသဘောပေါက်ပြီးလုံတာကပို့ပြီးတော့မကောင်းဘူးလားကောင်းတယ်နော်အဲဝိပဿနာအားထုတ်တယ်ဆိုဝိပဿနာရဲ့စကလုံးကို ကြာကြာနာနာဘာလို့ဖို့လို့လဲသိဖို့လို့တယ်နားလည်ဖို့လို့တယ်အဲ့ဒီတည်းမှာနေတတ္တတတ္တဝါမဟုတ်ဘူးနေစီဝါအသက်ရှင်နေသောအတ္တကောင်လေးဖြာကောင်မဟုတ်ဘူးအဲ့ဒါစိတ်ထူဆန်းအဲ့ဒီအတိယဖို့ဆိုတာလည်းမလွယ်ဘူးပေါ့ လူလည်းမဟုတ်ဘူးလို့ပြောတယ်အသက်ရှင်နေတဲ့အကောင်လေးလည်းမဟုတ်ဘူးလို့ပြောတယ်အသက်ရှင်နေတယ်ဆိုရင်ပါပါသွားပြီတော့အကောင်ပါပါပါပါသွားပြီလေအကောင်ပါသွားပြီအကောင်ပါရင်ပါပါဘူးလေအထေပါအကောင်ပါရင်အထေပါလာအထေဆိုတာပုံသဏ္ဍာန်ကြီးနဲ့ပေါ့ဟုတ်တယ်မလားယောက်ျားပုံသဏ္ဍာန်မိန်းမပုံသဏ္ဍာန် အရရှိတဲ့ပုံသဏ္ဍာန်ဓာတ်အထည်အထည်ဓာတ်ဝိတုပေါ့နော်ဆိုတော့အကောင်ဖြစ်ပြီဆိုရင်ဘာပါလာတော့အထည်ပါလာတယ်အကောင်ပေါ်လာအကောင်အထည်ပေါ်လာအကောင်လို့သက်ရှိတတ္တဝါလို့ဒီလိုသတ်မှတ်လိုက်တာနဲ့ပဲဘာပေါ်လာတော့ပုံသဏ္ဍာန်ကြီးပေါ်လာတယ်ပေါ့ပုံသဏ္ဍာန်ပေါ်လာတာလည်းငါဆိုရဲဒိဋ္ဌိ ပေါ်မလာဘူးလားပေါ်လာသူဆိုတဲ့ဒိဋ္ဌိရောပေါ်မလာဘူးလားယောက်ျားမိန်းမမပေါ်ဘူးလားအဲ့ဒီဟာဒီဟာတွေကဘာကိုမွေးဖွားပေးပါလဲလောဘတွေကိုမွေးပေးတယ်ဒေါသတွေကိုမွေးဖွားပေးတယ်မောဟတွေကိုမွေးဖွားပေးတယ်တနည်းအားဖြင့်ကိလေသာကိုမွေးဖွားပေးတယ်ဟုတ်လားယောက်ျားလို့မြင်နေတဲ့အမြင် မိမာလို့မြင်နေတဲ့အမြင်ပုဂ္ဂိုလ်လို့မြင်နေတဲ့အမြင်တတ္တဝါလို့မြင်နေတဲ့အမြင်အဖေလို့မြင်နေတဲ့အမြင်အမေလို့မြင်နေတဲ့အမြင်ဆရာတော်လို့မြင်နေတဲ့အမြင်ပေါ့ဒီအမြင်တွေဟာမှားနေသလားမှားသလားမှန်သလားဖေးရှိလို့ဖေးနဲ့ပတ်သက်တဲ့ချက်ချင်းမုံချင်း ရှိရတယ်စိတ်ပူရတယ်ဒုက္ခဖြစ်ရတာတွေရှိရတယ်မိဘရှင်မိဘနဲ့ပတ်သက်တဲ့ဒုက္ခတွေရှိလားမရှိဘူးလားသာသမီရှိရင်သာသမီနဲ့ပတ်သက်တဲ့ဒုက္ခတွေရှိတယ်နော်ဆိုမြတ်စွာဘုရားကရှိတယ်မှန်သမျှဒုက္ခပဲလူတွေကရှိအောင်ကြိုးစားနေတာဟာချမ်းသာတယ်လို့ထင်တယ်ရှိရင်ချမ်းသာတယ်လို့ထင်ပြီးတော့ကြိုးစားနေတာလေ အဲ့တော့ကားတစ်စီးရှိတဲ့လူဟာတစ်စီးရဲ့ဒုက္ခကိုခံရတယ်နှစ်စီးရှိရင်နှစ်စီးရဲ့ဒုက္ခကိုခံရတယ်တယ်လီဖုန်းအကောင်းစားရှိရင်အကောင်းစားရဲ့ဒုက္ခကိုခံရတယ်အညံစားရှိရင်ညံစားဒုက္ခခံရတယ်ပါရှိတော့ပါဒုက္ခသမီးရှိတော့သမီးဒုက္ခကားရှိတော့ကားဒုက္ခအကုန်လုံးမရှိအရှိတရားမှန်များဘာနဲ့တွဲနေလဲဒုက္ခတွေနဲ့တွဲ ဟုတ်လားမဟုတ်ဘူးလားကဲနော်ဘာရှိရှိရှိတဲ့ဟာတွေကဘာနဲ့တွဲနေတော့ဒုက္ခတွေနဲ့တွဲနေတယ်လောကမှာကြတော့ရှိတာကိုချမ်းသာတယ်လို့ခေါ်တာလေရှိတာကိုချမ်းသာတယ်လို့ခေါ်တယ်အဲ့တော့ဖះပြောထားတယ်ဒုက္ခသစ္စာအဓိဝဇဏလောကမှာလူတွေပြောပြောနေတယ်ချမ်းသာချမ်းသာလို့လူတွေပြောနေကြတာတွေဟာ တကယ်ကြတော့ဒုက္ခရဲ့နာမည်တွေပါပဲနော်ချမ်းသာလို့ပြောနေတဲ့အရာတွေကဘာရဲ့နာမည်လဲတော့ဒုက္ခရဲ့နာမည်ဘာဖြစ်လို့တော့ချမ်းသာအစစ်မဟုတ်လို့ဘာလဲလဲချမ်းသာချမ်းသာအစစ်မဟုတ်ဘူးချမ်းသာအတုတွေဖြစ်နေတာပေါ့နော်အတုတွေဖြစ်ခံစားမှုချမ်းသာတွေဖြစ်ခံစားခြင်းလို့ရှိအောင်လုပ်နေတာလေ ချမ်းသာအောင်လုပ်နေတာလူတို့ဝေါ်ဟာရမှာချမ်းသာတယ်လို့ဆိုပေမဲ့လို့အရိယာတို့အမြင်မှာတော့ဒါဒုက္ခတွေကြည့်ပဲသဘောပေါက်လားအဲ့ဒီဒီသဘောပေါက်တယ်နော်အဲ့တော့ဘာရှိရှိဒုက္ခနောက်ဆုံးခန္ဓာရှိတဲ့အတွက်ခန္ဓာဒုက္ခတွေအလုံးမခံရဘူးလားခံရပါတယ်ဉာဏ်နဲ့ဒုက္ခအလုံးတွေခန္ဓာရဲ့ကိုယ်ွားတွေခန္ဓာရှိလို့ဖြစ်တာပဲသာဒုက္ခသမီးဒုက္ခပစ္စည်းဒုက္ခ ဆန်တဲ့ဒုက္ခအရာအလုံးတွေဘုရုကိုမီဖြစ်တယ်ခန္ဓာကိုမီဖြစ်တယ်ဆိုတော့ခန္ဓာရှိခြင်းဒီပင်တွေပါဖြစ်တာတော့ဒုက္ခရှိခြင်းလေဒါအမှန်တရားနော်ခန္ဓာရှိခြင်းဒီပင်လေဒုက္ခရှိခြင်းပဲဒါပေမဲ့လူတွေကဘာဖြစ်လို့ဒီခန္ဓာရှိနေရတာနဲ့ဒုက္ခရှိတယ်လို့ဘာလို့မမြင်တာ ဘာလို့မသိရလဲဘာလို့မထွေးမိတာလဲစဉ်းစားဖို့ကောင်းလားမကောင်းဘူးလားကောင်းပါတယ်ဘာဖြစ်လို့မတွေးမိတာလဲဆိုတော့အဝိဇ္ဇာတဏှာအဝိဇ္ဇာဆိုတာဖုံးထားတာအမှန်တရားကိုမသိနိုင်အောင်ဖုံးထားတယ်၊꿰ထားတယ်၊အမောင်ချထားတယ်ဒါအဝိဇ္ဇာရဲ့လက်ဝဲ အမှန်ကိုအမှားလို့သိအောင်အမှားကိုလည်းအမှန်လို့သိသွားအောင်သူကထုံးထားတာဝိစာရတဘောကအမှန်ကိုလည်းပဲဘာဖြစ်လဲအမှားလို့သိအောင်မြင်အောင်တွေးထင်အောင်အမှန်ကိုလည်းပဲအမှားလို့သိအောင်မြင်အောင်တွေးထင်အောင်လုပ်တတ်တာကဘာလဲတော့ဝိစာလို့ခေါ်တယ်နော်လေစားပိုက်တာပေါ့ အဲ့တော့အဲ့ဒီအဝိဇ္ဇာကဖုံးထားတယ်တဏှာကလဲ့စားလိုက်တယ်ဟုတ်တယ်မဟုတ်လားတဏှာဆိုတာလဲ့စားတယ်တရားအားထုတ်မယ်ဆိုရင်အိုးဒီဘောမှာတရားရမှလည်းမဟုတ်ဘဲနဲ့ကိုယ်ချမ်းမရေးကိုယူဆိုင်တော့ဘုဘဆောင်မယ်ဆိုတော့ညစာစားမစားရဘူးဆိုဆောင်းလို့မဖြစ်ဘူးလို့တဏှာလဲ့လိုက်တာလဲ့လိုက်တဲ့အခါကျတော့အဝိဇ္ဇာကဖုံးပေးတယ်တဏှာလဲ့စားလိုက်တဲ့အခါ ပုံမဆောင်ဖြစ်တော့မဆောင်အောင်ကံကအမျိုးမျိုးလက်စားပြီးတော့ပထုတ်သွားတာပထုတ်သွားတာဒီကုသိုလ်နဲ့ဘေးကနေပြီးတော့မလုဖြစ်အောင်မျိုးမျိုးဝိဆာနဲ့တဏှာကအမျိုးမျိုးပထုတ်သွားတာဒါကအဝိဆာကပုံနဲ့တဏှာကလက်စားတယ်ဒီနှစ်ခုချဲ့နေနေတဲ့အခါကျတော့ဘုန်းကြီးတို့ကကိုယ့်ကိုယ်ကိုအမှန်တိုင်းမသိမြင်နိုင်အောင်ဖြစ်နေတယ်အမှန်တိုင်းမသိမြင်နိုင်ခြင်းရဲ့လမ်းစာကိုတွေ့ပါလား အမှန်တိုင်းမသိမြင်နိုင်တာဘာလို့ရှိနေရသားနဲ့မမြင်တာတော့လို့ဆိုတော့ဘယ်လိုနဲ့ဘယ်လိုရဲ့လက်ချက်လဲအဝိဇ္ဇာနဲ့တဏှာရဲ့လက်ချက်တနည်းအားဖြင့်ဒိဋ္ဌိရဲ့လက်ချက်တက္ကာယဒိဋ္ဌိငါဆိုတဲ့အရာရာငါလို့စိတ်ထဲမှာဆွဲထားတဲ့အဆွဲရဲ့ဒိဋ္ဌိအဆွဲကြောင့်အမှန်တိုင်းရှိတဲ့ဟာတွေကို မမြင်ပဲနဲ့ အမှန်တိုင်းမဟုတ်တဲ့ဟာတွေကိုပဲလူတွေအားလုံးလက်ခံသိမြင်နေကြတယ်။ဒါကြောင့်တရားနဲ့ပါဖြစ်နေတော့ဝေးနေတာဝိပဿနာကြတော့အမှန်တိုင်းသိမြင်ခြင်းကိုမလုပ်ရဘူးလေ။ရှိရမှာနော်။နားလည်ပြီလား။အခုဝိပဿနာရဲ့စကလုံးကိုပဲတဖြည်းဖြည်းနည်းနည်းနည်းနည်းလေးချဲ့ပြသွားတာပေါ့ ဒီဟာလေးကိုနားလည်မှအော်တို့လုပ်နေတဲ့အလုပ်ကဒီလိုပါလားဘယ်ခီးကိုသွားနေတာလို့ဘယ်ကိုသွားနေတာလို့ဆိုတာကြကြနနနားလည်ဖို့လိုတယ်ဝိပဿနာအားထုတ်ပြီးတော့ပမမသိညာမမသိဖြစ်နေလို့မရဘူးဟောပေါက်လားနော်အဲ့တော့ခုနကနေတတ္တနေစီဝတဘာဝဆိုအကောင်နေမရှိဘူးထဲနေမရှိဘူး ပုဂ္ဂိုလ်တွေမရှိဘူးတတ္တဝါတွေမရှိဘူးပြီးတော့အသက်ရှင်နေတဲ့အတ္တကောင်လိပ်ပြကောင်မရှိဘူးဒီလိုမရှိဘူးလို့အမှန်တရားကဒီဘက်ကိုသွားရတယ်အဲဒီဘက်ကိုသွားတဲ့အခါကျတော့ဒါကိုပရမတ္ထလို့ခေါ်ပါတယ်အရှိတရားသည်နေတ္တတတ္တဝါလို့ မြင်တယ်ဆိုရင်ဒါတကယ်ရှိမြင်တာမဟုတ်ဘူးတတ္တဝမဟုတ်ဘူးလို့မြင်တာကတကယ်အရှိတရားကိုမြင်တာအရှိတရားပေါ်မှာမပေါ့ရှာရမှာတော့အမှန်တရားကိုရှာရမှာเนาะအရှိတရားတွေကမပေါ့ရှာဘူးအမှန်တရားကိုရှာမယ်အဲ့တော့အရှိတရားကတဲကမှအမှန်တရားကိုရှာမယ်ပါဠိလိုပြောရင်အရှိတရားကိုဘာလို့ခေါ်လဲ ပရမတ္ထအမှန်တရားကိုဘာလို့ခေါ်လဲသစ္စာဘာသိမြင်ရမလဲပရမတ္ထသစ္စာကိုသိမြင်နိုင်အောင်ရှုမှတ်ရမယ်တော့ဟုတ်ပြီဒါနားလည်ရမယ်ပိုင်ဘုန်းဘုန်းကြီးတို့တရားတစ်ခုလေ့လာတဲ့အခါမှာဟောစဉ်ကျင့်စဉ်ဖြစ်စဉ်ဆိုတာသဘောပေါက်တာခုဘုန်းကြီးပြောပြတာတွေကဟောစဉ်ဟောစဉ်ဆိုတာကတော့ ဟိုနားလည်အောင်ဟောရနော်ရှင်းတဲ့အခါကျတော့ချက်ချင်းကြီးအဲ့ဒီလိုပရမတ်ကိုချက်ချင်းကြီးပေါက်အောင်လုပ်နိုင်ပါမလားမလုပ်နိုင်ဘူးလေပရမတ်လို့ပြောလိုက်ရင်သူ့ရဲ့နောက်ွယ်မှာပါရှိတယ်ပညာဆိုတာရှိတယ်နော်ပရမတ်လို့ပြောလိုက်ရင်နောက်ထပ်စကားလုံးတစ်လုံးကပါတယ်တဲ့ပညာပညာနဲ့ပရမတ်ကပန်းနဲ့ကောင်းလို့ပဲကပ်ရရှိနေတာကိုယ့်ရဲ့နှလုံးသွင်းမှုပေါ်မှာမူတည်ပြီး တော့ကိုယ့်ရဲ့ဉာဏ်ထက်မြက်မှုပေါ်မှာမူတည်ပြီးတော့ပရမတ်ဆိုတာကိုသိမြင်နိုင်စွမ်းနှလုံးသွင်းနိုင်စွမ်းရှိသွားတာပေါ့မြင်နေမျက်စိမြင်တုံရူပါယုံလူပုံမမတ်ရမျက်စိကမြင်မနိုင်ရှင်ဤတွင်တရားရနော်အခုခုဆရာတော်ပြန်ပြမိတ်မျက်စိမြင်လိုက်တာဟာဘာမြင်တာ ရူပါယုံကိုပဲမြင်နိုင်တယ်သူကချမ်းသာကိုမမြင်နိုင်ဘူးဒါပေမဲ့လို့တို့ကပဲထိသွားမြင်တော့လူလို့မြင်လိုက်တာမှန်လားမှားလားရူပါယုံလို့မြင်တယ်ဆိုရင်ပါလေပရမတ္ထလူလို့မြင်ပညာအဲ့တော့ဒီလူကိုကြည့်လိုက်တာနဲ့ပရမတ်အမြင်နဲ့ကြည့်သလားပညာအမြင်နဲ့ကြည့်သလားဆိုတော့ဟို အာလူပုံကြီးကတော့ဘာမှမပြောင်းလဲဘူးကြီးတဲ့လူရဲ့အသိဉာဏ်ကဒါကိုလက်ခံနိုင်စွမ်းဘလောက်ရှိသလဲဒါကိုကြည့်နိုင်စွမ်းဘလောက်ရှိသလဲပရမတ္ထဖြစ်သူမြင်သလားပညာဖြစ်သူမြင်သလားဆိုတာကြည့်တဲ့လူရဲ့စွမ်းရည်ပေါ်မှာမူတည်တယ်ဟိုဘက်ကဘာမှမပြောင်းလဲဘူးသူကပေါ့လားကြည့်တဲ့လူရဲ့စွမ်းရည်ကြောင့်ပညာမြင်ခြင်းပရမတ်မြင်ခြင်းဆိုမျိုး ကွဲသွားတာပေါ့မျက်စိမြင်တုံရူပါယုံလူပုံမမတ်ရဟုတ်တယ်မဟုတ်လားမြင်တာကပါဝဲမြင်တယ်ရူပါယုံကိုပဲမြင်တယ်အဲ့ဒါရူပါယုံကိုမြင်တယ်ဆိုတာအစင်းကိုမြင်တာအစင်းကိုမြင်ခြင်းသည်ပရမတ်လူလို့မြင်လိုက်ရင်ပညာနော်နာကကြားတုံတတ္တာယုံလူပုံမမတ်ရ စကားပြောလိုက်တယ်ပြောလိုက်တဲ့အခါမှာတတ္တာယုံကိုကြားနေရလို့သိတာကပရမတ်အဲ့ဒီအတန်ပိုင်ရှင်ကိုအတန်လို့မသိပဲနဲ့လူအထိစိတ်ကရောက်သွားတယ်လူတန်ပဲခွေးတန်ပဲကြက်တန်ပဲဝက်တန်ပဲအထိစိတ်ကရောက်သွားတယ်ဆိုရင်ဘာဖြစ်သွားပြီလဲပညာဖြစ် ပညာမှာအကောင်လို့အထည်လို့ပုံသဏ္ဍာန်လို့ပါလို့ရှိတယ်အတန်ကြတော့မျက်စိနဲ့ကင်လက်နဲ့ကင်လို့ရလားမျက်စိနဲ့ကြည့်လို့ရလားမျက်စိနဲ့တွေ့နိုင်တာအစင်းပဲရှိတယ်လေအဲ့ဒီအစင်းကလည်းအကောင်ကယ်မရှိဘူးအသက်လည်းမရှိဘူးအစင်းကမြင်နဲ့မြင်ရနိုင်တဲ့တတိပဲရှိတာသူ့ကိုင်ကြည့်လို့မရအောင်အစင်းကိုကိုင်လို့မရအောင် အယောင်အဆင့်ဒီလိုပြောကြတယ်မှာဆိုတဲ့အခါကျတော့ဘုန်းကြီးတို့ကတကယ်အလုပ်လုပ်ရမှာဝိပဿနာသမားဒီဘုဒ္ဓကံကြီးအလုပ်လုပ်ရမယ်အခုပြောလိုက်တဲ့အခါကျတော့အမှန်တရားပဲမှာရှိတယ်ပညာမှာရှိတာလားပရမတ်မှာရှိတာလားပရမတ်မှာရှိတယ်ဆိုရင်ပညာကိုဘုန်းကြီးတို့ကဝိပဿနာသမားကပညာကိုမသုံးဘူးဘာလို့သုံးလဲ ပရမတ်ကိုသုံးမယ်အဲ့ဒီပရမတ်ကိုသိမြင်နိုင်ဇွမ်းရှိအောင်လုပ်ရမယ်အဲ့ဒီပရမတ်ကိုသိမြင်နိုင်ဇွမ်းကလည်းဘာပေါ်မှာအခြေခံလေသီလသမာဓိပညာမြင့်မားလာမှပညာကနေတဖြည်းဖြည်းပရမတ်ကိုထိုးဖောက်ပြီးတော့မြင်သွားတာချက်ချင်းကြီးဒီတိုင်းမြင်နေတိုင်းမြင်လို့မရเนาะအဲ့တော့ရှုစရာရှိတာကိုဒီတိုင်းရှုနေပါပညာကိုရွေးပြီး ပညာကိုခွာပြီးတော့ရှုတာရှိတယ်ပညာကိုခွာ၍ပရမတ်ကိုအနိစ္စမြင်အောင်ကြည့်ခြင်းကလည်းဝိပဿနာပဲပညာတိတ်ထပ်ပစ်တော်လို့ဒီလိုစကားရှိတယ်ပညာကိုခွာ၍ရှုရမယ်ပေါခွာပြီးရှုရမယ်အဲပညာကိုခွာဆိုတာဒီလိုစာရွက်ကြီးကတ်နေတာဒီလိုခွာထုတ်လိုက်တာဆိုလိုတာမဟုတ်ဘူးပညာကိုနှလုံးမသွင်းနဲ့ဒီလိုဆိုလိုတာ နော်ဘာနှလုံးမသွင်းနဲ့တော့ကဲနှလုံးမသွင်းနဲ့ဆိုရှုမှတ်တဲ့ပုဂ္ဂိုလ်တွေနာသီဝရှုတယ်ဆိုပါတော့နှာခေါင်းကြီးကိုအာရုံပြုနေရင်ပါတော့ပညာလေကိုအာရုံပြုနေရင်ပါလေပညာနှာခေါင်းနဲ့လေနဲ့တိုးတဲ့သဘောလေးတိတိသွားတာသူတို့နှစ်ခုဆုံမှအတိုးမှုတစ်ခုဖြစ်တာလေဟုတ်တယ်မလားအဲ့ဒီတိုးနေတဲ့သဘောလေးထဲမှာ အဲပူတဲ့သဘောရှိမယ်အေးတဲ့သဘောရှိမယ်တိုးတဲ့သဘောရှိမယ်အဲ့တော့ရှုတဲ့နေရာမှာကိုကနှကောင်းမြင်သလားလေကိုမြင်အောင် ရှုသလားလေကိုမြင်အောင်ရှုလို့ရတယ်လေလေချောင်းကြီးဝင်သွားတာဖြူချောင်းကြီးဝင်သွားတာတို့ပါလို့အဲ့ဒါကပင်လန်းကိုလိုက်တာလေသမထလန်းကိုလိုက်လို့ရှိရင်ပညာကိုသုံးနိုင်တယ်ပညာကဘုန်းကြီးကဖေရှားဖို့ပြောတာမဟုတ်သိဖို့ပြောတာเนาะ ကိုရှုနေတာဟာပညာကိုစိတ်ကအာယုံယူနေတာလားပရမတ်ကိုအာယုံယူနေတာလားဒါကိုကိုယ်ကိုယ်ပြပြကိုကသိဖို့လိုတယ်ပညာကနေပရမတ်ကိုပြောင်းစရာမလိုဘူးသိဖို့လိုတယ်ငါရှုနေတာပညာကိုရှုနေတာခုရနေတာပရမတ်ကိုရှုနေတာဒီလိုပညာကိုရှုနေရင်ရှုနေရင်နဲ့အင်အားကောင်းမှတမာတိပညာထက်သန်လာမှဆိုပရမတ်ကိုပေါက်သွားတာ ဒီတိုင်းကြတော့ပရမတ်ကိုသိမြင်နိုင်ဖို့အပြောနဲ့မရဘူးနှလုံးသွင်းစဉ်းဉဏ်ရုံများနဲ့တော့မရဘူးအခုပြောပြတယ်ဆိုတာဟောစဉ်အနေနဲ့ပြောတာလေဟုတ်တယ်မလားအဲ့တော့အာယုံခုနကလိုမျိုးပညာကိုအာယုံမပြုတ်ပဲနဲ့ပရမတ်ကိုအာယုံပြုတဲ့အလေးထားတော့လောက်ရမယ်အဲ့ဒီအလေးထားနေတစ်ဖြည်းဖြည်းနဲ့ပရမတ်ပေါက်တဲ့အဆင့်ကိုရောက်လာတယ် ပထမဦးဆုံးတော့အခုကြားဘူးထားတဲ့တုတ္တမယဉာဏ်လေးနဲ့ပေါင်းခွာမလဲပညာကိုခွာမယ်ပေါင်းခွာမလို့ပညာကိုခွာမယ်ဆိုနာသီဝရှိမယ်ဆိုရင်ဩနာသီဝရှိမယ်ဆိုနှာခေါင်းလည်းတို့အာယုံမပြုတ်ဘူးပြီးတော့လေယူလည်းအာယုံမပြုတ်ဘူးငါဆိုတဲ့လူကိုလည်းအာယုံမပြုတ်ဘူးငါရှုနေတာဆိုတာကိုလည်းအာယုံမပြုတ်ဘူးဘာလေးပြုတ်မလဲထိနေတာလေးတိုးနေ တူးတာလေအေးသွားတာလေပူတာလေစသဖြင့်ဒီတဘာဝတရားကိုအဆက်မပြတ်သိနိုင်အောင်ကြိုးစားဖို့ဟာလိုရင်းပဲအဲ့တော့အဲ့ဒီမှာကိုကဘယ်ဟာကို အာယုံပြုလဲဟောနာနာသီဝကိုအာယုံပြုနေတယ်လေကိုအာယုံပြုနေတယ်ငါအာထုံနေတယ်လို့ပေါ်နေတယ်ပြဿနာမရှိပါဘူးအာထုဖို့ပဲအဓိကပဲဘာပဲမြင်မြင်အာထုဖို့အဓိကပဲလုပ်ငန်းခွင်မှာเนาะ အခုကနားလည်ရမယ့်အပိုင်းလုပ်ငန်းခွင်မှာသုံးရမယ့်အပိုင်းအပိုင်းပြောတယ်နော်သဘောပေါက်ရမယ့်အပိုင်းကိုပြောပြီးပြီးပြီးတော့လုပ်ငန်းခွင်မှာကျတော့ဘာမြင်မြင်မှတ်ပါဘာတွေ့တွေ့ရှုမှတ်ပါရှုမှတ်ရင်ရှုမှတ်ရင်နဲ့ပညာလို့ထင်ရင်ပရမတ်ကိုနှလုံးသွင်းရမယ်လို့ကိုယ်သဘောပေါက်ရမယ်ပညာကိုဥစားမပေးရဘူးနှလုံးမသွင်းရဘူးပညာကိုပါဆိုသူ့ဥစားမပေးတာကို ခုမှ1 byte ဖောင်းတာပိန်တာမှတ်မဲ့လို့ဆိုရင်1 byte ပုံသဏ္ဍာန် drug ကြီးကိုတော့ခွာနိုင်သမျှခွာခွာနိုင်သမျှဆိုတာခွာနိုင်သမျှပဲခွာခိုင်းတာနော်ပုံသဏ္ဍာန်ကိုအပိစိတ်တရားထုတ်ပြလို့မရခွာနိုင်သလောက်ခွာ1 byte ပုံသဏ္ဍာန် drug ကြီးကိုတော့ခွာနိုင်သလောက်ခွာပြင်အတွင်းကတွန်းကန်တောင့်တင်းလှုပ်ရှားတဲ့သဘာဝလေးကိုတော့သိနိုင်သမျှ ပြီးအောင်ဆုဆိုင်တယ်ဒါတရမဂတိဆရာတော်ပြောတဲ့စကားနော်အယံဝေါ်ဟာရကျွယ်ဝတယ်ချစ်လက်တယ်တိတ်တီးရဒိဗေမြအများကြီးပြည့်စုံတယ်ဆရာတော်ကြီးစကလုံးသုံးတဲ့အခါမှာတကယ်အတူယူထိုက်တယ်ပေါ့နော်ပညာကိုခွာဒီလိုမတုံပါတဲ့လေပညာပုံသဏ္ဍာန်ရကြီးကိုတော့ခွာနိုင်တယ်မြခွာကြည့်နော် ခွာနိုင်တယ်များဆိုကိုယ်အင်အားနဲ့ကိုယ်ဘလောက်ခွာနိုင်တယ်လဲကိုယ်အင်အားကိုယ့်ရဲ့တမာရီအားဘလောက်ရှိလဲကိုယ့်ရဲ့သီလအားဘလောက်ရှိလဲပညာအားဘလောက်ရှိလဲရှိသလောက်နဲ့ခွာပေးပါခွာနိုင်သလောက်ခွာပါခွာတယ်ဆိုတာပါလေခုနပြောပြီးပါလေလေနှလုံးမသွင်းနေဝမ်းမိုက်ပုံသဏ္ဍာန်တက်ကိုသူကနှလုံးမသွင်းဘူးသူ့ဖယ်ထားလိုက်ပဲဘာလို့နှလုံးသွင်းမလဲအတွင်းကတွန်းကန် တောင့်တင်းတဲ့သဘောလေးလှုပ်နေတဲ့သဘောလေးတွန်းနေတဲ့သဘောလေးဒီသဘောလေးကိုတော့သိနိုင်သမျှသိအောင်စကလုံးသိချာနာတော့တော့အလုံးစုံသိအောင်မှာမဟုတ်ဘူးရှုမှတ်ဆံယောဂီမှာသူ့ရဲ့တိလအာတမာတိအာအလျောက်ပါတယ်လေသိနိုင်သမျှသိအောင်သဘောပေါက်ပြီနော်ဘယ်လိုလဲတော့သိနိုင်သမျှသိအောင်အားထုတ်ရမယ် ဟုတ်လားအဲ့တော့အတင်းကြီးလောက်ခိုင်းတာမှမပါ nature schools တွားနေတယ်တဘာဝကိုပဲတွားနေတာလေဟုတ်တယ်မလားရှုခွက်ထဲမှာလည်းတဘာဝပညာကိုပရမတ်ကိုနားလေကျွမ်းကျင်အောင်လုပ်တာပညာကိုလုံးဝဖယ်ရှားလိုက်တာမဟုတ်ပညာကိုလည်းနားလေကျွမ်းကျင်အောင်လုပ်ရမယ်ပရမတ်ကိုလည်းနားလေကျွမ်းကျင်အောင်လုပ်ရမယ်ပညာကိုဖယ်ရှားတယ်ဆိုတာသူ့ကိုပညာမှမသိဘဲနဲ့ဘယ်လိုဖယ်လဲเนาะ ပညာကိုနှလုံးမသွင်းနဲ့ပညာမှမသိပဲနဲ့ကိုကဘလို့လို့နှလုံးမသွင်းပဲနဲ့ထားလို့ရမလဲငါဆိုတာပညာပဲလေလူဆိုတာပညာပဲလေငါကတရားထိုင်နေတယ်အလူကြီးကငုတ်တုတ်ထိုင်နေတယ်ဆိုပညာနဲ့လုပ်နေတာပဲအခုယောဂီတွေအလုံးပညာမกินဘူးမစင်သေးဘူးပညာနဲ့ပဲတွဲပြီးတော့ဘာလုပ်ရတာလဲသွားနေရတာပဲเนาะကြာလာတဲ့အခါကျတော့သူ့ရဲ့တိလအာသမารီဟာပညာအားနဲ့ ဒီပိညာကအလိုလိုသူ့အတူနောက်ဆုတ်သွားပြီးတော့ပရမတ်တည်ကြီးပဲကိုကနှလုံးသွင်းလာနိုင်မယ်ရှုမှတ်လာနိုင်မယ်သဘောပေါက်တယ်နော်ဈေးညသွားတဲ့အခါကျတော့လေရှေ့တော့ပုံသဏ္ဍာန်ဓာတ်ကြီးကိုတော့ခွာနိုင်သမျှခွာရှေ့တော့ပုံသဏ္ဍာန်မပါရဘူးနော်တရွေ့ရွေ့သွားနေတဲ့သဘောကိုတော့သိနိုင်သမျှသိအောင်ကြိုးစားပါနော်ပြီးတော့မှ လှူရှားနေတဲ့သဘောလေးတွန်းနေတဲ့သဘောလေးလေးကျသွားတဲ့သဘောလေးပေါ့သွားတဲ့သဘောလေးဆိုတာရှည်လန်းတလန်းမှာအများကြီးတွေ့စရာရှိလူလို့မယူဘဲနဲ့နာရုပ်လို့ယူလိုက်လို့ရှိရင်ရှည်လန်းလေးချွာလိုက်တာနဲ့ရှည်တော့မပါဘူးကျမ်းမြင်ကိုလည်းအာယုံမပြုတ်ဘူးအာယုံမပြုတ်ဘူးဆိုရင်ပြည့်ညက်ကိုပါလာပဲကျမ်းမြင်ကြီးကိုလည်းအာယုံမပြုတ်ဘူးပြီးတော့ရှည်တော့ကိုလည်း အာယုံမပြုတ်ဘူးအတွင်းထဲကပေါ်သွားတဲ့သဘောလေးကိုထိကနေမိအောင်ဖမ်းနိုင်လိုက်တယ်ပေါ်သွားတဲ့သဘောလေးကိုဘာမှမပါပဲသူ့ကြီးတက်တက်တိလိုက်ရွေ့တဲ့သဘောလေးကိုလည်းရှင်းကောင်းရွေ့တာလို့မသိဘူးရွေ့တာပဲသိတယ်ကြမ်းကျင်လို့လည်းမသိဘူးရွေ့တဲ့သဘောလေးသူ့ကြီးတက်တက်တိလိုက်ငါနဲ့မရောပဲတိလိုက်ငါရွေ့သွားတယ်ဆိုငါနဲ့မရောပဲတိလိုက်တယ်ဆိုရင် ဒီအရွေ့လေးတစ်ခုဟာဘာကိုမြင်လိုက်တယ်လို့ခေါ်မလဲလက်တွေ့လုပ်ငန်းစဉ်မှာပရမတ်ကိုနှလုံးသွင်းနိုင်လိုက်တယ်လို့ဒီလိုခေါ်ပါတယ်နော်။ဘာနှလုံးသွင်းနိုင်လိုက်တော့ပရမတ်ကိုနှလုံးသွင်းနိုင်လိုက်တယ်။ယောဂီတွေမြင်ခြင်းနဲ့ဖြစ်ပျက်ဆိုတာပညာမှာမရှိဘူး။ဘယ်မှာပဲရှိတော့ပရမတ်မှာပဲရှိတယ်။ယောဂီတွေမြင်ခြင်းနဲ့အနိစ္စဒုက္ခအနတ္တဆိုပညာမှာမရှိဘူး။ ဘယ်မှာပဲရှိလဲပရမတ်မှာပဲရှိတယ်ဟုတ်လားဖြစ်ပျက်ဆိုတာကနာမည်၃မျိုးရတယ်အနိစ္စဆိုတာလည်းဖြစ်ပျက်ရဲ့နာမည်ပဲဒုက္ခဆိုတာလည်းဖြစ်ပျက်ရဲ့နာမည်ပဲအနတ္တဆိုတာလည်းဖြစ်ပျက်ရဲ့နာမည်ပဲတော့ဖြစ်နေပြက်နေတယ်ခုဖြစ်၍ခုဖြစ်နေတယ်ယုတ်ခုမြည်တွင်ခန္ဓာဒီကမြေရှိကာလမတိထပဲခဏဖြစ်လက် ခဏဖြစ်၏ဖြစ်ပြနတံနိစ္စတံဖြစ်တယံမစဲလွန်စင်ရဲ့၏ခဏဖြစ်၍ခဏဖြစ်တယ်အပြားတထောက်စာမြနေရာ၍ခြင်းမရှိဘဲနဲ့ဒီနေရာတွေဖြစ်၍ဤနေရာတွေဖြစ်တယ်ပရမတ်ကဘောပေါက်လားအဲ့ဒီဤနေရာတွေဖြစ်၍ ဤနေရာတွင်ပြည့်နေသောယုတ်တရားနဲ့တရားတွေဟာဆင်းရဲမလားချမ်းသာမလားချက်ချင်းပြတ်သွားတဲ့ဟာချမ်းသာလို့ပြောစရာစကားလုံးမရှိဘူးချက်ချင်းပြတ်သွားတဲ့ဟာမြဲတယ်လို့ပြောစရာစကားလုံးမရှိဘူးချက်ချင်းပြတ်သွားတဲ့ဟာကိုကိုယ်သဘောအတိုင်းလိုသလိုဘာမှလုပ်ခွင့်မရှိတဲ့အတွက်သူကဘာလို့ပြောမလဲအနတ္တလို့ပြောပြီဒါကြောင့် ဒီပရမတ္ထတရားမှာပဲဖြစ်ပျက်ဆိုတာရှိတယ်ဒီဖြစ်ပျက်ကိုပဲနာမည်၃မျိုးနဲ့မိမိညာမှာထင်နိုင်ပါတယ်အနိစ္စလို့လည်းထင်နိုင်တယ်ဒုက္ခလို့လည်းထင်နိုင်တယ်အနတ္တလို့လည်းထင်နိုင်တယ်တယောက်နဲ့တယောက်ဉာဏ်အသိဉာဏ်စွမ်းအားပေါ်မှာမူတည်ပြီးတော့တချို့ကဒုက္ခလက္ခဏာထင်ရှားတာရှိတယ်တချို့ကအနိစ္စလက္ခဏာထင်ရှားတာရှိတယ်တချို့က အနတ္တလက္ခဏာထင်ရှားရှိတယ်။တယောက်နဲ့တယောက်ထင်ရှားပုံချင်းမတူဘူးကိုလျှောက်ခဲ့တဲ့လမ်းကိုရှုမှတ်ခဲ့တာနဲ့အင်အားချင်းကတယောက်နဲ့တယောက်မတူဘူးလေ။စွမ်းအားချင်းမတူတဲ့အတွက်တွေ့ပုံချင်းကလည်းတပုံစံနဲ့တူဖို့လွယ်ပါမလား။မလွယ်ဘူးနော်။အဲ့တော့ကိုကရှုတဲ့အခါမှာပညာကိုခွာပြီးတော့ရှုရမယ်။အားကြောင့်ရတယ် နောက်တစ်ခုသက်ကာယဒိဋ္ဌိကိုခွာ၍ရှုရမယ်ဒီနှလုံးဟာတူတူပဲเนาะသဘောပေါက်လားလူဆိုရင်ပါလေပညာပဲလူဆိုရင်ပါလေသက်ကာယဒိဋ္ဌိပဲလူလို့မဟုတ်တော့ဘူးဆိုပညာလည်းမပါတော့သက်ကာယဒိဋ္ဌိရဲ့ရှိတော့သက်ကာယဆိုတဲ့စကားလုံးလေးက ပြောမယ်နော်။သက်ကာယဆိုတာဘာလဲ။ထင်ရှားရှိသောယုံနံအပေါင်းကိုသက်ကာရလို့ခေါ်တယ်။သက်ကာရဆိုတာဘာလဲ။ထင်ရှားရှိသောယုံနံအပေါင်းဘောပေါက်တယ်နော်။အဲ့တော့ထင်ရှားရှိတဲ့ယုံနံအပေါင်းဆိုသူ့စကလုံးလေးကဘာစကလုံးလို့ခေါ်မလဲ။ပရမတ်သက်ကာယဆိုတာဘာရဲ့စကလုံးလဲ ပရမတ်ရဲ့စကလုံးသဘောပေါက်တယ်နော်တက္ကာယရဲ့အဓိပ္ပာယ်ကဘာလဲလို့ထင်ရှားရှိသောယုံနံအပေါက်ကြားမလားဘာလဲလဲထင်ရှားရှိသောယုံနံအပေါက်အဲ့ဒီထင်ရှားရှိသောယုံနံအပေါင်းအပေါ်မှာဒိဋ္ဌိလေးတွဲလိုက်တဲ့အခါကျတော့ထင်ရှားရှိသောယုံနံအပေါင်းကို ထင်ရှားရှိသောယုံနံအပေါင်းဟူ၍အမှန်အတိုင်းမမြင်ဘဲတမျိုးတပုံတလွဲမှား၍သိမြင်ခြင်းကိုတနည်းအားဖြင့်လူဟုတတ္တဝါဟုငါဟုယောက်ျားဟုလွဲမှားစွာသိမြင်ခြင်းကိုဘာလို့ခေါ်လဲတက္ကာယဒိဋ္ဌိဘာလဲတက္ကာယဒိဋ္ဌိ ထင်ရှားရှိသောယုံနာအပေါင်းကိုလွေမာစွာသိရင်ချင်းအမှားသိရင်ချင်းတကယ်ရှိနေတာပါပဲရှိတာထင်ရှားရှိသောယုံနာအပေါင်းထင်ရှားရှိသောယုံနာပေါင်းတက္ကာယဆိုတာပရမတ်ရဲ့စကလုံးတက္ကာယဒိဋ္ဌိဖြစ်သွားတဲ့ခါကျတော့အဲ့ဒါကိုတလွဲတဖုံမြင်သွားတဲ့ခါကျတော့ဘာဖြစ်သွားလဲသူကပညာဖြစ်သွားတယ်ဘာဖြစ်သွားလဲ ပညာဖြစ်သွားတဲ့အတွက်သက္ကာယဒိဋ္ဌိကိုခွာရရှုပါအရင်ဆုံးဘုကုဆရာတော်ဘုရားကြီးကတော့ဉာဏ်ပညာကြီးတဲ့အတွက်တရားရှုတဲ့အခါမှာအဲ့ဒီလိုသက္ကာယဒိဋ္ဌိကိုအရင်ခွာရမယ်ဒိဋ္ဌိမခွာလို့ရှိရင်တရားမရနိုင်ဘူးဆိုပြီးတော့ဒီလိုပြောတာရှိတယ်အဲ့ဒါပါလေပညာကိုခွာ၍ရှုရဲဆိုတဲ့စကားလုံးနဲ့လမ်းကြောင်းချင်းတူလားမတူဘူးလားတူတူပဲလို့ဒီလိုသဘောပေါက်အောင်မယ်နော်အငင်းပွားစရာရှိသေးလား မရှိတော့ဘူးကိုလုံနေတဲ့အလိုကိုရှုနေတဲ့စကလုံးတွေသဘောတွေသဘာဝတွေကိုပြည့်ပြည့်စုံစုံဒီလိုနားလည်ပါမှဘုန်းကြီးကတရားအားထုတ်တဲ့အခါမှာထိထိရောက်ရောက်အားထုတ်နိုင်မယ်အရင်ဆုံးဒီကိုလုံတဲ့အလိုကိုနားလည်ရမယ်နားလည်ပြီးတော့လုပ်ငန်းခွင်မှာအဲ့ဒီတိုင်းဖြစ်ရမယ်လို့မဆိုလိုသေးဘူး ဒါသီလသမာဓိပညာမြင့်မားလာတဲ့အခါမှာကိုအမှန်တိုင်းကိုရဲ့အရေးချင်းတိုင်းသိစရာရှိတာတွေပြည့်ပြည့်စုံစုံတဖြည်းဖြည်းနဲ့သိလာမှာနော်အခုကြတော့ဘာအသိရှိမလဲတုတ္တမယဉာဏ်လေးလာမယ်ကြားဘူးလို့သိတာဖတ်တာလို့သိတာတရားနာလို့သိတဲ့အသိဒီကိုကဘယ်မှာသုံးမလဲ ဘဝနာမယညာဖြစ်အောင်လေ့ကျင့်ယူရမယ်ဟုတ်တယ်မလားဘာဘာလုပ်မလဲလေ့ကျင့်ရမယ်အကျင့်ဖြစ်အောင်လုပ်ရမယ်စရဏလုပ်ရမယ်လေ့ကျင့်ရမယ်အဲ့လိုလေ့ကျင့်တဲ့အခါမှာပေါ့ပြက်ပြက်လေ့ကျင့်လို့ရမှာဒီတရားကြီးစဉ်းစားတို့စဉ်းစားလို့ရပြီနော်အခုငုတ်တုတ်ကြီးထိုင်နေတဲ့ဒီလူတွေကိုလူမဟုတ်ဘူးလို့မြင်ပြီးယုံနံလို့မြင်ဖို့ဆိုတာပါမပေါ်ရီပေါ်ပြက် လောက်လေးနဲ့အပျော်တန်းလောက်ကလေးနဲ့ကတော့ဒီအတိညာမျိုးရဖို့လွယ်ပါမလားမလွယ်ဘူးဒါကိုညာလေးကထင်းကနေသိရမယ်လေဟုတ်တယ်မလားတာမန်လုံယုံနဲ့တာမန်စရဏတရားလောက်ကလေးနဲ့ငါတို့ဟာဒီလိုအတိညာမျိုးဘဝနာမယညာဖြစ်တည်ဖို့မလွယ်ဘူးကြိုးစားဖို့လိုတယ်လို့ဆိုလိုတာဟုတ်လားမဟုတ်ဘူးလားကြိုးစားပါ ဒီအသိမျိုးဒီဉာဏ်မျိုးကိုတကယ်ရခြင်းတကယ်ကြိုးစားပါနော်မကြိုးစားပဲနဲ့မလောက်လေးမလောက်စားအကျင့်လောက်ကလေးနဲ့လာဟိုယောဂီအများစုသည်တရားလိုခြင်းနဲ့စိတ်ထက်တရားကိုတရားလိုခြင်းနဲ့စိတ်ကမဟာဗောဓိမြင်ဆရာတို့ပြလေမင်းတို့တရားလိုခြင်းနဲ့ဆိုတာတဲ့ထမင်းစားတဲ့စိတ်လောက်တော့မပြင်းပြဘူးထမင်းစားတဲ့စိတ်ကဉာဏ်ပြင်းပြတယ်လေ ဟုတ်တယ်မလားမင်းတို့တရားလိုချင်တဲ့စိတ်ကတဲ့သမင်းစာတဲ့စိတ်လောက်တော့မင်းတို့မှာမပြင်းပြဘူးမထက်သန်ဘူးတဲ့အဲ့တော့ဘယ်လိုလုပ်ရသမင်းစာရင်ကအရင်ဟုတ်တယ်မလားစိတ်အားထက်သန်နေပြင်းပြတယ်တရားလုပ်တဲ့ကအဲ့ဒီလောက်ထိဆန္ဒအားမကြီးဘူးဆန္ဒအာမကြီးသည့်အတွေ့ဒီဆန္ဒအတိုင်းသတိနဲ့ဝိရိယကလိုက်မလား ဆန္ဒတရားအားထုတ်တယ်ဆိုတော့ဘိုး၅ပါးနဲ့သွားတယ်နိ။ဘာနဲ့သွားလဲ။ဘိုးဆိုတာဗလဗလဆိုအာအာကောင်းမှအင်အားရှိမှဘာအင်အားရှိရပတ္တာတရားအင်အားရှိရ။ငါလုတ်ကိုလုတ်မယ်လုတ်နိုင်ရမယ်ဆိုရင်ဒီတတ္တတရားညံ့ရှင်းနေရင်နောက်ကဝရိယနဲ့တတိကလည်းမလိုက်လာတော့။နော် တော့ယောဂီအများစုကတရားအားထုတ်ပြီးဆိုတော့ပမာဏမှာလည်းဒီတိုင်းပဲစားကောင်းယူတောက်ကောင်းယူလောက်ပဲအားထုတ်တယ်လေနေလားငါလားဆိုတာကတော့နဲပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဘလောက်ပဲအားထုတ်အားထုတ်အားထုတ်တဲ့လူကတော့အမြတ်ပဲဟုတ်လားဟိုအင်းနဲ့အားနဲ့မရှိဘူးရသလောက်အားထုတ်မယ်နိုင်သလောက်အားထုတ်မယ်ဆိုတဲ့ပုံကိုယ်တွေကိုဘုန်းကြီးကဝမ်းသာလေလူအများကြီးနဲ့မှမှကိုယ်ကံထူးတဲ့ပုံကိုယ်တွေဖြစ်တယ်စဉ်းစားကြည့်ပေါ့ လူကြီးအများကြီးအချိန်တွေမှာလို့ပါဖြစ်လို့ညာဖြစ်လို့နဲ့သူတို့မှာအကြောင်းပြချက်တွေအများကြီးရှိတယ်တရားမလုပ်ချင်တဲ့အကြောင်းပြချက်တွေเนาะအိမ်မှာအိမ်ဆောင်မရှိလို့ကလေးထိမ့်မဲ့လို့မရှိလို့အမျိုးမျိုးပေါ့တရားမနာဖြစ်တဲ့အကြောင်းတွေတရားမလုပ်ချင်တဲ့အကြောင်းတွေအများကြီးရှိဒီလိုမျိုးဝိပဿနာနဲ့ထိတွေ့ခွင့်ရလိုက်တဲ့ဒီယောဂီတွေကဒီလိုလက်မထောင်လို့ရလားမရဘူးလား အယံဝမ်းသာဖို့ကောင်းတယ်အယံပီတိဖြစ်ဖို့ကောင်းတယ်အယံကိုကိုကိုတန်ဖိုးထားဖို့ကောင်းတယ်ငါတို့ဒီတရားလုပ်ခွင့်ရတယ်ဝိပဿနာနဲ့ထိတွေ့ခွင့်ရတယ်ဆိုဘုရားနဲ့တွေ့ရတယ်နဲ့တူတူပဲဘုရားပွင့်မှာဝိပဿနာဆိုတာပေါ်လာတာလေဟုတ်တယ်မဟုတ်လားဘုရားမရှိခင်တော့သီလတို့တမာတိတို့ဆိုတာဘုရားမရှိခင်တော့လည်းရှိတာပဲဘုရားပွင့်တဲ့အခါမှာဘာကအဓိကလဲဝိပဿနာအဓိကပဲ ဘုရားကိုထိတွေ့ခွင့်ရတယ်လို့ပဲဘုရားဖူးလိုက်ရတယ်လို့ပဲဝိပဿနာတရားလွတ်ခွင့်ရလိုက်တာလေဓမ္မကိုမြင်တော့ဘုရားကိုမြင်တယ်တရားကိုမြင်ရင်ဘုရားကိုမြင်တယ်ဆိုတဲ့စကားလုံးရှိတယ်မလားအဲ့တော့တရားဝိပဿနာတရားကိုသိမြင်ခွင့်ရတယ်ဆိုရင်ဘုရုမြင်တာနဲ့တူတယ်ဘုရားကိုမြင်တာနဲ့တူတယ်ဆိုဒီယောဂီတွေကအဲ့ဒီစိတ်အားထက်သန် ပီတိဖြစ်မှုတန်ဖိုးထားမှုရှိရမယ်ကိုကိုကိုတန်ဖိုးထားဒီနေရာဒီနေရာကိုရောက်လာကြတဲ့ကွာအရန်တန်ဖိုးချင်းနေပြီဒီမှာလေနေစရာလည်းအစင်သင့်စားစရာလည်းအစင်သင့်အာထုတ်ဖို့အကိုလုံးပါမှမလိုဘူးအာလုံးပြည့်စုံတယ်တရားပြပေးမယ်လို့လည်းအစင်သင့်ဆောင်းရှောင်းမှုကြီးလည်းအစင်သင့်ခုခတ်ပြီးသားဒီတိုင်းပဲလက်စည်းစားရုံပဲမဟုတ်ဘူးလားအဲ့ဒါကိုကဘာလုပ်ဖို့လို့လဲ ကိုယ့်ရဲ့ကလေးကိုစူးစမ်းဖို့လိုလားမလိုလားအင်ကုန်အားကုန်စူးစမ်းစေခြင်းလေပေါ့နော်ဟုတ်လားတရက်ရက်တန်ဖိုးကလည်းမနေဘူးလေတမိနစ်ရက်တန်ဖိုးကလည်းမနေဘူးတစ်စက္ကန့်ရက်တန်ဖိုးကလည်းမနေဘူးတမတ်ရက်တန်ဖိုးကလည်းမနေတဲ့အတွက်ပို့ဖို့ဖြစ်တယ်မလုပ်စေခြင်းဘူးဗလဆိုတဲ့တတ်တာပို့ဥဆောင်လို့ရှိရင်ဝိရိယပို့နဲ့တတိပို့ကလည်းနောက်ကလိုက်လာအဲ့တော့ ဒီမှာကဝေယဝဆလုပ်တဲ့လူတွေနေတယ်ဆိုတော့အားလုံးကဝိုင်းဝန်းပြီးတော့ဒီဒီတရားစခန်းကိုစုပေါင်းစွာဒီလိုကောင်းမှုတွေနဲ့လုပ်ကြတာဖြစ်တဲ့အတွက်အလုတ်လုတ်ရင်းနဲ့လေတရားရှုမှတ်မှုကို နိုင်တယ်လို့လုပ်သွားဖို့မလိုဘူးလားနော်ရှုမှတ်ခြင်းဒီ၃မျိုးရှိတယ်ထိုင်၍မှတ်ခြင်းစဉ္ညာရှုမှတ်ခြင်းအထွေထွေအသေးစိတ်ကိုမှတ်ခြင်းရှုမှတ်မှုကဘယ်လိုမျိုးရှိတော့ ၃မျိုးထိုင်မှတ်ခြင်းဈဉဏ်ရှောင်ရွေရှုမှတ်ခြင်းနဲ့အထွေထွေအသေးစိတ်မှထားတာသွားတာလာတာစားတာတောက်တာရေချိုးတာအဝတ်လဲတာအများကြီးရှိတာပေါ့ဆိုတော့အဲ့ဒီလိုမျိုးအထွေထွေအသေးစိတ်မှတ်တွေမှာလည်းပဲကိုကတမတ်လေးရရနမတ်လေးရရရသလောက်အကျဉ်းစားရှုမှတ်မှုလေးတွေထည့်သွားရင်မကောင်းဘူးလား ဒီချိုးလိုက်တယ်ခွက်ကလေးကိုကန်လိုက်တယ်ထိလိုက်တာနဲ့အေးတဲ့သဘောလေးသိလိုက်တယ်အဲ့ဒီအေးတဲ့သဘောလေးခတ်တာသိတယ်ဟာတခါနဲ့ရေချိုးလိုက်တာသိတယ်ခန္ဓာကိုယ်ကိုရေထိတာနဲ့အေးကနေဖြစ်သွားတာသိတယ်တကူလုံးပြောင်းလဲသွားတာသိတယ်ဒီလိုအကျဉ်းစားလေးတော့အနည်းဆုံးရအောင်လုပ်တော့တမှတ်ရရနမှတ်ရရလေဟုတ်တယ်ပါလားအာကျင်ကြီးကျင်ငယ်သွားတဲ့နေရာမှာလည်းပဲဒီတိုင်းပဲ တဖြည်းဖြည်းနဲ့ဝါယောတရဲ့တွန်းအားကြောင့်အောက်ကိုဆင်းသွားတဲ့သဘောလေးတွေရှိတယ်။တော့တဖြည်းဖြည်းနဲ့ကိုအကျန်းစားလေးတွေတမှတ်ပဲရရနမှတ်ပဲရဥပမာအဲ့ဒီလိုအထွေထွေအသေးအသေးစိတ်မှတ်ကိုဒီနေ့တို့ရှုမှတ်လိုက်တယ်10မှတ်ရတယ်ပေါ့နော်။နောက်တနေ့ကျတော့15မှတ်လောက်တိုးလာတာသူကလေလှုပ်ကြည့်လိုက်တိုးလာတယ်ရှေ့လမ်းတိုင်းမှာအမှတ်ပါတယ် သူတာမန်ကြည့်တော့သူဒီတိုင်းသွားနေတယ်လို့အောင်းမိတယ်ဒါပေမဲ့သူရှင်လန်းတိုင်းမှာရှုမှတ်မှုပါနေဟိုသွားဒီသွားဟိုလို့ဒီလို့ဒါပေမဲ့သူပါတယ်ဟိုမှာ10မှတ်ပါရမယ်ဆို9မှတ်ပါတယ်ဆိုရင်လည်းမနည်းဘူးပေါ့ဟုတ်လားမဟုတ်လားဒီနေ့10မှတ်ရရင်နောက်နေ့15မှတ်ဖြစ်လာတယ်သူကလေနောက်နေ့15မှတ်နောက်ကြတော့20 30 40ထွက်တူတိုးလာတာစဖို့တော့တယ်အထွေထွေအသေးစိတ်မှတ်ကို ရှုမှတ်တောင်စပြီးရှုမှတ်ဖို့လိုလားမလိုလားညအိတ်တယ်ဆိုရင်လည်းတခါလေအိယာလေးပလက်လန်ပလက်လန်တာတည်တယ်ကျွန်းနဲ့အိယာခင်းနဲ့ထိတာတည်တယ်ဆောင်းလေးကန်လိုက်တာတည်တယ်ကိုယ်ဝလွန်လိုက်တာတည်တယ်ပြီးလို့ရှိရင်အပါလေးလည်းနှစ်ဖက်ပြီးချတော့အသက်မအသက်ကိုဝဝရှုမယ်နော်အသက်မမှန်လေးရှုပြီးတဲ့အခါကျတော့ ခန္ဓာကိုယ်တစ်ခုလုံးဝင်လေထွက်လေရှုမလားပေါင်းမှုပိန်မှုရှုမလားပုံကြတော့အဲ့ဒါတွေမရှိဘူးကြောပြင်ကိုရှုတယ်ကြောနဲ့အိယာခင်းနဲ့ထိတဲ့သဘောရှုတယ်ဖြည်းဖြည်းခေါင်းကနေပြီးတော့မှကြောကြောတင်ပါခြေတလုံးဟိုရှင်းမျက်စိထိပြီးရင်အပေါ်နဲ့အောက်ကနေအပေါ်ကိုပြန်ရှုရှုပြီးအပေါ်နဲ့အောက်ကိုပြန်ရှု၃-၄ချိန်လောက်ရှုလိုက်ရင်ကအိတ်တော်သွားတတ်တယ် အိမ်မပြောဘူးဆိုရင်စိတ်ကပေါ့ပါကြည်လင်ပြီးတော့ဒီလိုမျိုးပေါ့နော်အိပ်ပြောခြင်းမပြောခြင်းပုံမှာစိတ်လည်းမရောက်တော့ရှုမှတ်မှုပုံမှာပဲစိတ်ကရောက်တယ်ဒါကတော့ဘုန်းကြီးရှုတာပြောတယ်တန်တဲ့လူတွေကြိုက်တာတော့အဲ့လိုအသာလေးရှုပြီးတော့အသာလေးအိပ်ပြောသွားမယ်မနေ့မိုးနိုးလာရင်လည်းတော့ကြည်လင်ပြီးတော့ဘယ်လိုဖြစ်နေလဲစာတိလိုက်တာနဲ့ရှုမှတ်ပြီးသားဖြစ်နေ ငါရှုလိုက်ပါဦးမယ်လေဆိုတော့အလိုလိုသူ့အတူရှုနေတယ်လို့ကိုကကြိုးစားစရာမလိုပဲနဲ့အော်တိုသွားနေတယ်လို့ဖြစ်တယ်နော်အဲ့ဒါကပထမဦးဆုံးမှာဘုန်းကြီးတို့ပုဂ္ဂိုလ်ကအားဆိုင်ပြီးတော့လုပ်ရတယ်ဒါကိုပုဂ္ဂလပြပါလားလို့ခေါ်တယ်နောက်ကြာလာတဲ့အခါကျတော့ဓမ္မကသူ့အတူအလုံးလုံးသွားတဲ့အတွက်ဓမ္မပြပါလားလို့ခေါ်တယ်ပထမပိုင်းမှာတော့ပုဂ္ ကကြိုးစားအားထုတ်ရတဲ့အတွက်ပုဂ္ဂလာပြပါလားပုဂ္ဂိုလ်ကဥဆောင်ပြီးလုပ်ရတာပဲနောက်ကြတော့ဓမ္မကသူ့သူဆွဲဆောင်သွားလိမ့်မယ်ဘာမှကိုလို့ဆရာမလို့အလိုလိုရှုမှတ်ပြီးသားရှုမှတ်ပြီးသားရှုမှတ်ပြီးသားအော်လို့ဒီလိုဖြစ်လာဟာတရားရှုရတယ်ဆိုတာတဲလွယ်ပါလားအမြဲတမ်းရှုမှတ်မှုကပါနေတာပဲချိန်လန်းတိုင်းသွားတိုင်းလာတိုင်းစိတ်ကူတိုင်းကြံစီတိုင်းပြောတိုင်းဆိုတိုင်းအာဆွမ်းစားတိုင်း သူ့ဟာသူအကျမ်းသားလေးတွေကနေအချောသားလေးတွေသူ့ဟာသူရသလောက်ရသလောက်ပါနေတော့တာပဲလွတ်တယ်ဆိုတာသိမရှိဘူးကျမ်းနာနဲ့ချောတာပဲရှိတယ်ခတ်စိတ်စိတ်ရရင်ရမယ်ခတ်ကြဲကြဲရရင်ရမယ်ဒီလိုပေါ့စိတ်စိတ်ရတာနဲ့ကြဲကြဲရတာတော့ပဲကြွာသွားပြီးတော့ကျမ်းနာတော့အကုန်လုံးအဆင်ပြေလာပြီရှုမှတ်တတ်သွားတာပေါ့နော်အဲ့ဒီအချိန်မျိုးမှာဘာဖြစ်သွားလဲဘဝလေးကိုတရားရောက်လာတယ်တရားကဘဝရဲ့အပြင်ဘက်မှာမရှိတော့ ယောဂီတွေကြတော့တမာယုံထဲရောက်မှတရားရှိတာတမာယုံထဲရောက်မှကိုယ်နဲ့တရားနဲ့ဆိုင်တယ်လို့သူတို့ယူဆတရားကတတကိုယ်ကတတဖြစ်နေတယ်ဟုတ်လားမဟုတ်လားတရားကတီးကြကိုယ်ကတီးကြလို့ဖြစ်နေတရားကိုယ်ဆွဲယူရတဲ့သဘောလိုမျိုးဖြစ်နေအမှန်ဆိုရင်တော့တရားဒီဘဝဘဝဒီပင်တရားတရားနဲ့ဘဝဘဝနဲ့တရားဒီတထထဲကြဖို့လိုလားမလို့ ဘုရားရှင်ခိုးတာတော့မှဘုရားရှင်ခိုးတဲ့အချိန်လေးပဲဩဃာသဩဃာသဆိုပြီးတော့ဘုရားသားလေးဆိုဘုရားရှင်မှာဘုရားစိတ်တရားစိတ်လေးဖြစ်ပြီးတော့ဘုရားလည်းရှင်ခိုးပြီးရောအရှင်ဘုရားလည်းကိုယ့်အကိုနေတပည့်တော်တို့လည်းကိုယ့်အကိုနေအဲ့ဒီလိုတီးကြစီဖြစ်သွားတယ်ဒီဘုရားနဲ့တီးကြကိုယ်လည်းတီးကြအမှန်ကတော့ဘုရားကိုလည်းစိတ်ဝယ်ဆွဲအမြဲစိတ်ကံကြီး တရားကိုလည်းစိတ်ဝယ်ဆွဲဆွဲနေမြင်နေဘူးလို့လားမလို့ကိုယ်ရင်ထဲမှာဘုရားရှိနေလောဘမဝင်ဘူးဒေါသလည်းမဝင်ဘူးလေကိုယ်ရင်ထဲမှာတရားရှိနေလောဘမဝင်ဘူးဒေါသလည်းမဝင်ဘူးလေတန်ခါရှိနေတော့ဝင်နေဝင်ခြင်းဝင်မှာဒီခက်ကမလွယ်ဘူးတန်ခါကြတော့တန်ခါကိုပုဂ္ဂိုလ်နဲ့ရောနေတာပေါ့တန်ခါကပုဂ္ဂိုလ်မပါဘူးဟုတ်တယ်မလား တန်ခါကိုပုဂ္ဂိုလ်နဲ့သွားမရောနဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်သတ္တထာမြတ်စွာဘုရားရဲ့တန်ခါဆိုတာနမောတတ္တဆိုရင်စကလုံးလေးဆိုနိုင်ဖို့ရန်အတွက်ဒီသာသနာ2500ခီးမှာယဟန်နေဘလောက်ဒုက္ခခံပြီးတည်လာခဲ့ရတယ်တန်ခါကျေးဇူးကကြီးမားတယ်ဒါကြောင့်မို့ဘုရားတရားသံဃာယရဏမြတ်သုံးပါးတို့အနေ့တိုင်းရှင်းကုန်ကြတယ် ရှင်ခိုးပြီးတော့တန်ခါမဖြစ်မှလည်းဘာလို့ရှင်ခိုးနေလဲအန္တရာယ်ရှိတာပေါ့အဲ့တော့တန်ခါကိုမဖြစ်မှလည်းဆိုတာပုဂ္ဂိုလ်နဲ့တန်ခါကိုဖွဲမြင်ဖို့လိုတယ်နော်သူမကောင်းတော့မကောင်းတာပုဂ္ဂိုလ်ဖြစ်မြင်မှတန်ခါဖြစ်မမြင်မှလည်းတန်ခါမှာဂုံနေရှိတာပေါ့သုပတိပန္နာဂုံတို့ဥဇုပတိပန္နာဂုံတို့ညာယပရိပန္နာဂုံတို့တာမိစိတ်ပရိပန္နာဂုံဆိုတာရှင်ခိုးခြင်းကထိုက်တယ် အနုတ္တရံဘုံညက်ခိတလောကတာလေယံမြေကောင်းတဖွယ်ဖြစ်တယ်ကုသိုလ်ကောင်းမှုတို့ဤစိုက်ပြူးကျဲချရာလေယံမြေကောင်းတဖွယ်ဖြစ်တယ်တန်ခါကိုဥတည်ပြီးတော့လုပ်တဲ့ကုသိုလ်ကဖွင့်ထွားရရဲ့ကြီးမားတယ်အကျိုးကြီးတယ်လို့ဆိုလိုတာပေါ့နော်အနုတ္တရံဘုံညက်ခိတလောကတာပါလေတော့ပါလေတဲ့အတိပ္ပယ်က ကုသိုလ်ကောင်းမှုတို့ဤစိုက်ပျိုးကျေးချရာလေယာမြေကောင်းတပွဲဖြစ်တယ်နော်ဆိုလိုတာကတီးခြားစီမထားပါနဲ့ဟုတ်တယ်မလားတန်ခါကိုလည်းမစော်ကားပါနဲ့တန်ခါခုံကိုအာရုံပြုတတ်အောင်ကြိုးစားဖို့လိုလားမလိုဘူးပုဂ္ဂိုလ်တွေအမျိုးမျိုးဖြစ်နေတာပုဂ္ဂိုလ်ဖြစ်ပဲ နော်ပန်ငါရဲ့ဂုံကိုအာရုံပြုတတ်ပါစေပုဂ္ဂိုလ်ကိုစိတ်ထဲမှာမမြင်စေနဲ့ပုဂ္ဂိုလ်ကိုစိတ်ထဲမြင်တော့ကိုယ်နဲ့မတည့်တဲ့ဘုံကြီးတွေအကုန်လုံးပြစ်မှားတာနဲ့တန်ခါကိုပြစ်မှားတာနဲ့ရောသွားပြီကိုယ်နဲ့မတည့်တဲ့ဘုံကြီးအမြင်မကြည်တဲ့ဘုံကြီးကိုမကြိုက်တဲ့ဘုံကြီးဆိုတာပုဂ္ဂိုလ်အနေနဲ့ထားလိုက်ဟုတ်တယ်မဟုတ်လားပုဂ္ဂိုလ်ရတာတန်ခါဂုံကြတော့အဲ့ဒါတွေနဲ့မရောနဲ့တန်ခါဆိုတာသူကဂုံနေနဲ့အများကြီး infinity ပဲ အကျိုးကျေးဇူးတွေကပြောလို့မကုန်နိုင်ဘူး။တန်ခါရှိလို့ကုသိုလ်အကုသိုလ်ဆိုတာသိရတာ။တန်ခါမရှိကုသိုလ်အကုသိုလ်ဆိုတာတော့သိဖို့မလွယ်ဘူး။နမောတတတော့ဆိုစရာမရှိဘူး။တန်ခါတွေသိလာလို့ဒီလိုကုလိုဟောတယ်ပြောတယ်အာထုတ်တယ်ဆိုပြုကျေးဇူးတယ်။တန်ခါကျေးဇူးတွေအများကြီးပေါ့။ကျေးဇူးတွေကအများကြီးပြောကြတယ်အများကြီးရှိတာပေါ့နော်။အဲ့လိုမျိုးမြင်တတ်ဖို့လိုလားမလို့ ဆိုလိုတဲ့သဘောကတော့ဘုန်းကြီးတို့တွေဒီဘဝနဲ့တရားတရားနဲ့ဘဝဘဝနဲ့ယတနာမြတ်သုံးပါးယတနာမြတ်သုံးပါးနဲ့ဘဝဒီတွဲ၍နေရမယ်နော်ဟုတ်လားဘုရားတရားသံဃာဆိုအတူတူပဲလေဓမ္မဒီမြတ်စွာဘုရားဟောတာမြတ်စွာဘုရားပြည့်မြင်တဲ့ဓမ္မအဲ့ဒီဓမ္မအတိုင်းရှင်းသုံးနေတာကတန်ခါဟုတ်တယ်နော် ဒါဆိုတော့အတူတူပဲမဟုတ်လားဘုရားကလည်းဒီဓမ္မကိုပဲကျင့်တယ်တန်ခါကလည်းဒီဓမ္မကိုပဲကျင့်တယ်ဆိုတဲ့အခါကျတော့ဘုရားတရားတန်ခါယတနာမြတ်သုံးပါးဟာကိုယ်စိတ်ထဲမှာကြည်ညိုတတ်လို့ရှိရင်မဖြစ်မှာပဲကြည်ညိုတတ်တယ်စိတ်ထဲမှာအမြဲတမ်းသူ့တရားတရားနဲ့အမြဲတမ်းစိတ်ထဲမှာရှိနေမယ်ခုဘဝရဲ့အပြင်ဘက်မှာမထားဘူးဆိုရင်ဘုရားကိုကြည်ညိုတဲ့ပုဂ္ဂိုလ်တွေက ဖျားစိတ်ထဲမှာရှိနေတဲ့၍ဒေါဘဝင်လို့မရဘူးဒေါသဝင်လို့မရဘူးဖျားစိတ်ထဲမှာရှိနေတဲ့၍လောဘဒေါသဝင်လို့မရဘူးယောဂီတွေတရားမှတ်နေလောဘဝင်လားမဝင်ဘူးဟုတ်တယ်မလားတရားတကယ်မှတ်နေလေအခြားလောဘတော့မဝင်တရားလောဘတော့ဝင်ဝင်ပါဟုတ်တယ်မလားတရားလောဘရှိတယ်တရားဒေါကရှိတယ်တရားမာနရှိတယ် ယောဂီတွေကလေတရားလောဘလည်းရှိတယ်မြင်ခြင်းနဲ့တွေ့ခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတရားလောဘရှိတယ်တရားဒုက္ခလည်းရှိလားမရှိအဲငါမရှုမှတ်တာဟုတ်မှဟုတ်ရလားမှတ်လို့လည်းမကောင်းဘူးဘာဖြစ်တယ်ညာဖြစ်နေဒုက္ခတွေဖြစ်တယ်ရှုမှတ်လို့နည်းနည်းလေးကောင်းလာပြီဆိုမာနတွေဖြစ်တယ်ရောအဲဆိုတရားလောဘလည်းဖြစ်တယ်တရားဒုက္ခလည်းဖြစ်တယ်တရားမာနလည်းဖြစ်တယ်ရှောင်ရှားဖို့လိုတာပေါ့နော် အခြားလောဘတွေအခြားသောကတွေကြတော့တရားရှုမှတ်နေတဲ့အချိန်မှာတည်ငါတခဏတော့ငြိမ်းအေးနေတာပဲမဟုတ်လားအဲ့ဒါအရေးကြီးလားမကြီးဘူးလားဒါကြောင့်မို့တရားကိုဘဝတည်းရောက်အောင်ပို့ဆောင်ပါဘဝထဲမှာတရားရှိမှကိုယ်ဘဝရှင်တန်ရတာပြီးပဲရှိပါတယ်ကိုယ်ဘဝရှင်တန်ရတာလည်းငြိမ်းချမ်းပါတယ်ကိုယ်ဘဝရှင်တန်ရတာလည်းအနစ်အသာဖြစ်ပါတယ်ဆိုတာအလုံးသဘောပေါက်ပြီးတော့မှ ကြိုးစားပြီးတော့ပွားများအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။ရသမျက်နှာမေတ္တာပို့လိုက်ပါအောင်။ရသမျက်နှာလေးအာ า ချို့ကရှိတပည့်တော်ဝင်လေထွက်လေမှတ်တယ်ဖျားအာဟိုနားရဲကျင်တယ်လျှောက်ပြောမှဝင်လေထွက်လေမှန်ဝင်လေထွက်လေကြောင်းပြည့်စုံအောင်ပြောဒါအောင်မှတ်တယ်ဖျားဘလို့မှတ်တယ်ဘလို့ရှုတယ်ဘလို့မြင်တယ်ဘလို့တွေ့တယ်ဘလို့သိတယ်ဓမ္မဝင်ဘာမှမသိပါဘူးဖျားတချို့ဘာမှမသိဘူးမှတ်တာမှန်တယ်ဘာမှလည်းမသိဘူးဆိုဘာမှမသိဘူးလို့ဖြေရုံပဲဘာမှမတွေ့ရင်လည်းမတွေ့ဘူးလို့ဖြေရုံပဲတွေ့မတွေ့ပဲ တွေ့တယ်လို့လိမ်ပြီးပြောကြမလို့ဘူးလေဒါတွေ့ကြမှသိတာနော်တွေ့ကြမှလည်းတွေ့တာနေရက်ထဲနဲ့သိကြမှလည်းသိမယ်တွေ့ကြမှလည်းတွေ့မယ်မတွေ့မတွေ့ပါဘူးဗျာမှတ်လို့မရလည်းမရဘူးဗျာစိတ်ကူးတွေကြံစည်တွေအတွေးတွေပဲဖြစ်နေဖြစ်နေတယ်ဗျာအမှန်တိုင်းဖြစ်ရုံပဲသိရမယ်လို့ဆိုလိုတာမဟုတ်ဘူးသိချင်မှသိတာနော်အမှန်တိုင်းအလုံးဖြစ်ရပေါ့မေးစရာတွေကရှိတယ်မနေ့ပိုင်းမှာ ရှုမှတ်တဲ့ကဘာတွေမြင်လဲဈဉ္ဉံကိုလျှောက်လားဘယ်နှနိုင်လျှောက်တယ်လဲဘယ်လောက်လျှောက်လဲ15မိနစ်လားမိနစ်20လားလျှောက်တဲ့ကမှာဘယ်လိုမြင်လဲဘယ်လိုတွေ့တယ်လဲဘယ်လိုသဘောပေါက်တယ်လဲဒါတွေမေးမယ်လေဟုတ်တယ်မဟုတ်လားအဲ့တော့ဈဉ္ဉံလျှောက်တယ်တပည့်တော်တော့မလျှောက်ဘူးဗျာဒီတိုင်းမဲ့စကားများနေတယ်ဆိုစကားများတဲ့ခါမှာဘယ်လိုစိတ်ဖြစ်လဲဘယ်လိုများလာတော့မိရမှာပေါ့ဟုတ်တယ်မဟုတ်လားအဲ့ရလဲတော့အိတ်နေတယ်ဆိုဘယ်လိုအိတ်တယ်လဲ ဘယ်လိုမှတ်တယ်ဟုတ်တယ်လေရေချိုးရေချိုးတဲ့အခါမှာဘယ်လိုမှတ်တယ်ဆိုအကုန်လုံးမေးမယ်ပေါ့နော်မေးမှဖြစ်တဲ့အတွက်ဂရုတစိုက်လေးကိုကိုကိုဖြည့်နိုင်အောင်ကြိုးစားတာဘာမှမသိရင်လည်းမသိဘူးလို့ပဲဖြည့်လိုက်လို့နော်ဘာမှကြောက်စရာတော့မလိုပါဘူးစိတ်ထဲမှာပုပ်ပုပ်ပါပါပဲထားပါဘုန်းကြီးမေးမှမို့လို့ဆိုပြီးအတင်းဖိလောက်တာမျိုးတော့မလုပ်နဲ့နော်အတင်းကြီးလုပ်ရင်တော့ဒါအတင်းလုပ်ယူတာဖြစ်သွားပြီးတော့မှားသွားပြီးလမ်းမှားသွားမယ် အာမာမဆိုတော့ငါဖြေပြမရှိဘူးအတင်းတော့လုပ်ကြည့်အောင်မှာပဲဆိုမာပြီလားဆိုရင်နော်အဲ့တော့အတင်းပါမှမလုပ်နဲ့သူ့သဘာဝအတိုင်းပဲလို့သိတဲ့လောက်ပြောမယ်မသိတာကိုမပြောဘူးပေါ့နော်ရပါလားဟုတ်ပါဘူးကဲငါကြောင့်ဆို